သာသနာတော်နှစ်2565နှစ်ကောဇာတက္ကရာ1383ခုနှစ်တပုရေလဇန်17ရက်2022ခုနှစ်ဖေဖော်ဝါရီလ17ရက်တောက်ကြနေ့၌အွန်လိုင်းမှာဟောကြားအပ်သောခန္ဓာအကြောင်းကိုလေ့လာ သုံးသပ်ခြင်းတရားဒေသနာတော် ခန္ဓာအကြောင်းကို လေ့လာသုံးသပ်ခြင်းဝိပဿနာတရားအထုတ်မယ်ဆိုလို့ရှိရင်တော့ခန္ဓာအကြောင်းကိုရှေးဥစွာ သင်ယူကြရမှာဖြစ်တယ်မသင်ယူဘဲနဲ့ဝိပဿနာတရားအထုတ်မယ်ဆိုလို့ရှိရင်ကားမောင်းမသင်မဲနဲ့ကားပေါ်တက်မောင်းတယ်လို့ဖြစ်လိမ့်မယ် ဘယ်ရပဲဖြစ်ဖြစ်ရှေးဥစွာသင်ယူပြီးတော့မှသဝနပฏิဝေဒကျမ်းနာခြင်းဖြင့်အတိဘယ်ကိုကြာနာနာနားလဲပြီးတော့မှပြုလုပ်ကြရတာဖြစ်တယ်သင်ယူတာကိုပဲပရိယတ်တိလို့ပြောတာဝိသုရိမေထက္ကရာမှာ ဝိပဿနာတရားအထောက်လို့တဲ့ပုဂ္ဂိုလ်သည်ပညာပူမိလို့ခေါ်တဲ့ပညာရဲ့လေ့ကျင့်ရာကွဲမှာသင်ယူပြီးတော့ရှေးဥစွာရန်ရန်သွေးထမြက်အောင်ပြုလုပ်ရမယ်အဲ့ဒီနောက်မှာသီလစင်ကြယ်အောင်သီလဆောက်တည်လို့သီလကိုစင်ကြယ်အောင်ကျင့်သုံးပြီး စိတ်စင်ကြယ်အောင်သမထသမာဓိအကျင့်ကို ကျင့်ရမယ်ပြီးတဲ့အခါကျတော့မှဝိပဿနာတရားအထုတ်မယ်လုပ်ငန်းကိုအဲ့ဒီလိုဖော်ပြထားတာဖြစ်တယ်အဲ့ဒီလိုဖော်ပြထားရတဲ့နဲ့အတူချုံပြီးတော့ဖြတ်လန်းကသွားမယ်ဆိုလို့ရှိရင် အခက်အခဲတွေကြုံနိုင်တာပေါ့သင်ယူခြင်းဟာ ပထမပဲလာအောင်ရှေးဥစွာသုတမယညာဆိုတာအရင်လောက်အောင်မှာဖြစ်တယ်ပြီးတော့မှဘာဝနာမယညာကိုတွားရမယ်ဝိပဿနာနဲ့ပတ်သက်လာလို့ရှိရင်ဖရာပစ္စေကဗုဒ္ဓလောင်းနေရာတွေကလွဲလို့စိန္ဒမယညာဆိုတာမရှိဘူးတခြားကိစ္စတွေတော့စိန္ဒမယညာရှိကောင်းရှိမယ် ဝိပဿနာနဲ့ပတ်သက်လာရင်သုတ္တမေယဉာဏ်ကိုအရင်ဖြစ်အောင်လုပ်ရမယ်ပြီးတော့သုတ္တမေယဉာဏ်ကိုအခြေခံပြီးတော့မှဘာဝနာမေယဉာဏ်ဖြစ်အောင်လုပ်ရမယ်စိတ်ဓမ္မယဆိုတာသင်ယူမှုမပါပဲနားထောင်မှုမပါပဲသူ့ကိုယ်ပိုင်အတွေးနဲ့လှုပ်တဲ့ဟာကိုစိတ်ဓမ္မယလို့ခေါ်တယ်ဒါမို့ပရတော်အတုတ်တော် စကလုံးလေးတွေကြည့်ပြီးတော့တုတ္တမယဆိုတာဆိုတာကြာနာခြင်းကြောင့်ဖြစ်တဲ့အသိဉာဏ်စိတ်ဓမယဆိုတာကြာသိခြင်းကြောင့်ဖြစ်တဲ့အသိဉာဏ်ဘာဝနာမယဆိုတာတတိသမารီတွေတိုးတက်ပွားများအောင်ဖြစ်လှုပ်ခြင်းကြောင့်ဖြစ်တဲ့ဉာဏ်လို့တမာအပြင်အဲ့ဒါလို့မှတ်ပြီးတော့လူတွေဟာတုတ္တမယပြီးရင်စိတ်ဓမယစိတ်ဓမယပြီးရင်ဘာဝနာမယလို့အဲ့လိုထင်မှတ်တတ်တယ်ဒါအမှန်ကန်သိဖို့သတိထားဖို့လိုအပ်တယ် ဝိပဿနာတရားအရာမှာစိတ်ဓမယဉာဏ်ဆိုတာတမ္မပုဂ္ဂိုလ်တွေမရနိုင်ဘူးစိတ်ဓမယဆိုတာပရတောအတုတ္တဝဘသူစီကမှမကြားနာပဲဘသူစီကမှမသိယူပဲနဲ့ကိုယ်ပညာအတွေးနဲ့ရှုမှတ်တာကိုဆိုလိုတယ်ပေါ့အဲ့ဒါကပိစိကဗုဒ္ဓနဲ့ပိစိကဗုဒ္ဓအလောင်းနဲ့အမတ်သမုဒ္ဒရာဖရာအလောင်းတို့သာလျှင်ဖြစ်နိုင်တယ် ကျန်တဲ့ပုဂ္ဂိုလ်တွေကသင်ကိုသင်ရမယ်မသင်လို့ကိုယ်ပိုင်ညာနဲ့တွေးရင်တော့လွဲတွေဖြစ်ကုန်ကြာဘူးပြီးမှတွေးတာဆိုရင်တော့ဒါသင်ယူပြီးသားပဲသင်တယ်ဆိုတာတရားနာတာလည်းသင်တာပဲလေစာဥဖတ်တာလည်းသင်တာပဲဒါကြာဘူးနဝရှိပြီးတော့မှလှုပ်တာဒီကြားတာကိုအခြေခံပြီးတော့လှုပ်တာမှန်သမျှသုတမယညာလို့ခေါ်တယ် ကြားဘူးတဲ့ဥပမာဆင်ကဲပြီးတော့တွေးတာကြံတာတွေကလည်းပဲသုတမယညာလို့ပဲခေါ်တယ်စိတ်ဓာမယမခေါ်ဘူးအဲ့ဒါစိတ်ဓာမယဆိုတာသုတမပါပဲဘုသူစီယမမကြားဘူးပဲသူ့ကိုယ်ပိုင်အတွေးနဲ့တွေးတာမှစိတ်ဓာမယလို့ဒီလိုမှတ်သားမှာဖြစ်တယ်လို့ဆိုရင်သူတွေကကျော်ထွေးသွားတယ်ကျော်ထွေးနေတတ်တယ်ဟုတ်ပြီအဲ့တော့ ဝိပဿနာတရားအထုတ်မယ်ဆိုလို့ရှိရင်တော့အနည်းဆုံးခန္ဓာ၅ပါးအကြောင်းကိုသင်ပါအာယရဏအကြောင်းကိုသင်ပါဓာတ်အကြောင်းကိုသင်ပါသစ္စာအကြောင်းကိုသင်ပါဒါတွေကအလုံးဝိပဿနာရှုဖို့အတွက်အရေးပါတဲ့ဟာတွေကြီးပဲအကုန်ဣန္ဒြေ22ပါးအကြောင်းကိုသင်ပါပဋိစ္စသမုပ္ပါအကြောင်းကိုသင်ပါ အဲ့ဒါတွေသင်ယူပြီးတော့လေးလာမှတ်သားပြီးတော့မှဝိပဿနာတရားအထုတ်ပါလို့တို့ဆိုလို့ရတယ်ပေါ့နော်ဝိပဿနာတရားအထုတ်အောင်အဲ့တော့ဝိပဿနာတရားအထုတ်တဲ့အခါမှာဘာဝနာလုပ်ငန်းအခုရှိတယ်တပည့်ထားတဲ့ဝိပဿနာဆိုပြီးတော့ သမထဆိုတာនិဝရဏတရားတွေကိုငြိမ့်သွားအောင်ဝတ်သွားအောင်ငြိမ့်တယ်ဆိုတာမိတော့ကိုငြိမ့်လိုက်တယ်လို့ငြိမ့်တာနိဝရဏတရားတွေမတောင့်နိုင်အောင်ငြိမ့်သွားအောင်တမာတိနဲ့အုပ်ထေးလိုက်တာတမာတိနဲ့အုပ်ပေးထားတာ ဟုတ်လိုက်လို့ရှိရင်နိဗ္ဗာန်တရားတွေကငြိမ့်သွားတယ်ငြိမ့်သွားတယ်ဆိုတာအပိဓာငြိမ့်တာမဟုတ်ဘူးခိတခဏငြိမ့်သွားတဲ့အငြိမ့်မျိုးပဲဖြစ်တယ်ဝိခံပနပဟံလို့ခေါ်တယ်အဲဒါကြောင့်မို့သမထဆိုတာနိဗ္ဗာန်တိဓမ္မေသမေတိတိသမထောတဲ့ရှင်ထဲမှာဖြစ်တဲ့လောဘတွေဒေါသတွေစတဲ့နိဗ္ဗာန်တရားတွေကိုငြိမ်ဝတ်အောင်လုပ်တာ ငြိမ်တော့အောင်ဆိုငြိမ်ဝတ်သွားတာလောက်တာထပြီးမတောက်အောင်ငြိမ်အောင်သွားတာလောက်တာဒါပေမဲ့ source ကရှိတယ်အခြေခံနေရရှိနေတော့မယ်ဆိုလိုတာကငြိမ်အောင်လုပ်တယ်ဆိုတာ negative ဖြစ်အောင်လုပ်တာမဟုတ်ဘူး positive တော့ဖြစ်နေတယ်ခုခေတ်စကားနဲ့ပြောမယ်ဆို activate activate မဖြစ်အောင်ငြိမ်ဝတ်အောင်လုပ်ထားတာ ယောဂတော့ရှိတယ်ယောဂမထအောင်ငြိမ်အောင်လုပ်ထားတယ်ယောဂပြောက်တာမဟုတ်ဘူးငြိမ်သွားတာဥမာမဲခေါင်းကိုက်လို့ပိန်ကီလာဆေးတစ်မျိုးတောက်လိုက်တယ်မကိုက်တော့အဲပြောက်သွားတာမဟုတ်ဘူးငြိမ်သွားတာအုပ်ထားလိုက်တာယောဂရှိတာပဲရှိနေသေးတယ်အဲ့ဒီတော့မြို့ပြောတာ သမထကဒီဝရဏတွေကိုခိတ္တခဏငြိမ့်လိုက်တာပဲရှိတယ်အဲ့ဒါသမထဘာဝနာဝိပဿနာဆိုတာကြတော့ပညာကိုတိုးတက်အောင်လုပ်တာသမထကသမာဓိကိုတိုးတက်အောင်လုပ်တယ်ဝိပဿနာကပညာကိုတိုးတက်အောင်လုပ်တယ်ဒီနှစ်ခုကမတူကြဘူးသမာဓိကိုဖြစ်ပွားစေတာက သမထ အသိဉာဏ်ကိုဖြစ်ပွားစေတာကဝိပဿနာလို့တမာရီနဲ့ပညာတမာရီကကိလေသာကိုငြိမ်သောအုပ်ဆေးပေးထားသလိုအုပ် positive က activate မဖြစ်အောင်လုပ်ထားတာပဲရှိတယ်အဲ့ဒီ activate မဖြစ်ဘူး positive တော့ဖြစ်နေသေးတယ်ဝိပဿနာတရားအထုတ်တဲ့အခါကျတော့မှ ဝိပဿနာကနေအကျိုးအနေနဲ့ဖြစ်ပေါ်လာတဲ့မဲ့ကြတော့မှ negative ဖြစ်သွားတာမဲ့စိတ်ပေါ်လာမှ negative ဖြစ်တာဩဒါယောဂနဲ့ positive negative နဲ့ပြောလို့ရှိရင်ပို့ပြီးတော့သဘောပေါက်မယ်ထင်လို့ဒီလိုပြောပြတာဘာလို့လဲဆိုရင်တခါတလေစကလုံးကလူတွေရဲ့နာထဲမှာရှင်းကနေဝင်သွားတဲ့စကလုံးမှာ ပို့ပြီးတော့အဆင်ပြေတာဟုတ်ဝိပဿနာတရားအထုတ်လို့ရှိရင် positive ကနေပြီးတော့မဲ့ရလာလို့ရှိရင် positive ကနေ negative ဖြစ်သွားတယ်ယဟနာဖြစ်တယ်ဆိုတော့ကိရိတာတွေ negative ဖြစ်သွားတာပြောတာအဲ့တော့ဟုတ်ပြီခန္ဓာအကြောင်းကိုလေးလာသုံးသပ်ဖို့ဝိပဿနာတရားအထုတ်တော့မယ်ဆိုရင် လူတိုင်းလူတိုင်းဟာနံပါတ်1အနည်းဆုံးခန္ဓာအကြောင်းကိုလေ့လာရမယ်လေ့လာရဲဆိုတာသင်ယူတာကိုပြောတာသုံးသတ်တယ်ဆိုတာပညာနဲ့ဆင်ញင် သုံးသတ်တာကိုပြောတာခန္ဓာအကြောင်းကိုလေ့လာသုံးသတ်ခြင်း study ပေါ့ခုခေတ်ပြောမှဆို study လုပ်တာဝိပဿနာတရားဆိုတာလဲ study လုပ်တာပဲလေ study လုပ်ရမယ် ခန္ဓာအကြောင်းကိုလေးလာသုံးသပ်ရမယ်အဲ့တော့လေးလာသုံးသပ်ပုံကိုဝိသုဒ္ဓိမမှာဖော်ပြထားတာအခြေခံပြီးတော့ဟောပြပညာဘူမိလို့ခေါ်တဲ့ခန္ဓာရဏဓာတ်တွေဝိပဿနာပညာရဲ့အခြေခံဝိပဿနာတရားအထုတ်တဲ့အခါမှာလိုအပ်တဲ့တရားတွေကိုရှေးဥစွာသင်ညာရတယ် ဝိပဿနာပညာရဲ့ဘူမိလေ့ကျင့်တဲ့ကွင်းအနေနဲ့ခန္ဓာအကြောင်းကိုဒီကနေ့မှတ်သားနိုင်ယူကြရဖို့ခန္ဓာဆိုတဲ့စကားလုံးကအစုအဝေးလို့ပြောတာအစုအပုံပေါင်းစုထားတဲ့အရာ ခန္ဓာဆိုတာပေါင်းစုထားတာအဲ့တော့တစ်ခုတည်းမဟုတ်ဘူးဆိုတာသိအားလုံးစုနေတဲ့ဟာတွေအင်္ဂလိပ်လိုပြန်တော့ aggregate လို့ပြန်တာ aggregate ဆိုတာလဲအစုဝေးကိုပြောတာပါဠိလိုပြောမယ်ဆိုရင်တော့ခန္ဓာကို ရာတိလို့ပြောရမယ်ရာတိဆိုတာအစုပဲ ဘာတွေရဲ့အစုတုံးဆိုယုတ်တရားနံတရားတို့ရဲ့အစုပဲအဲ့ဒါတွေကိုခန္ဓာဆိုတဲ့သကလုံးနဲ့ဟောပြတာမထူးဘူးဘယ်လိုပဲဟောရသော်ပြန်ကခန္ဓာဆိုတဲ့သကလုံးကိုဘုရားသုံးခဲ့တာရာတိလို့လဲဆိုနိုင်တာပဲအစုအပုံဆိုတဲ့အဓိပ္ပာယ်ကိုပြောတာပရိစ္ဆေသမုပ္ပါဒ်မှာကြည်နေ ဧဝမေတ္တကေဝလတ္တဒုက္ခခန္ဓာတအဲ့ဒါခန္ဓာဆိုတဲ့အဓိပ္ပာယ်ကိုပြောတာခန္ဓာဆိုတာအစုပုံအဲ့လိုပဲမှတ်တာပေါ့အစုပုံအလုံးခြုံငုံထားတဲ့အစုကိုပြောတာရှုံးမှန်သမျှဟာရူပခန္ဓာဆိုတဲ့အထဲမှာကုန်ပါတယ်စိတ်ခံစားခြင်းမှန်သမျှဝေဒနာခန္ဓာထဲမှာပါ တင်ညာမှတ်သားသမျှသင်္ခါရခန္ဓာမှာစုထားတယ်သင်္ခါရဆိုတဲ့သဘာဝတရားတွေမှန်သမျှစေတသိက်တွေမှန်သမျှဝေဒနာတင်ညာမှလွယ်တဲ့စိတ်ထဲမှာဖြစ်တဲ့သဘာဝတရားတွေမှန်သမျှသင်္ခါရခန္ဓာထဲမှာအကုန်ပါတယ်အသိစိတ်မှန်သမျှဝိညာဉ်နဲ့ခန္ဓာထဲမှာစုထားတယ်အလုံးဟာသဘာဝအဖြစ်တူလို့စုလိုက်ထားတာစုလိုက်တာ အတိတ်ကခန္ဓာဖြစ်စေအနာဂတ်ကခန္ဓာဖြစ်စေပစ္စုပန်ရှိသေးပဲဖြစ်စေဆိုပါစို့ခန္ဓာလို့ပြောလိုက်ကြတဲ့ဒီဘဝကိုယ်တဏ္ဍမှာရှိနေတဲ့ရုပ်ပဲဖြစ်ဖြစ်အတိတ်ဘဝတုန်းကရှိခဲ့တဲ့ရုပ်ပဲဖြစ်ဖြစ်သို့မဟုတ်မနေ့ကရုပ်ပဲဖြစ်ဖြစ်ကနေ့ရုပ်ပဲဖြစ်ဖြစ်နိဗ္ဗာန်လာမဲ့ရုပ်ပဲဖြစ်ဖြစ်ရူပခန္ဓာတွေမှာပါတယ်ကိုယ်တဏ္ဍမှာဖြစ်တဲ့ရုပ်ပဲဖြစ်ဖြစ်သူများတဏ္ဍမှာဖြစ်တဲ့ရုပ်ပဲဖြစ်ဖြစ်ဒီထဲမှာပါတယ် လို့ဆိုလိုတယ်အဲ့တော့ခန္ဓာဆိုတာပေါင်းစုထားတယ်တဘာဝတူတာတွေကိုကိုပေါင်းစုထားတယ်အဲ့တော့ဟုတ်ပြီမြတ်စွာဘုရားကခန္ဓာဆိုတဲ့တရားကို ဟောတဲ့အခါမှာ၅မျိုးခွဲပြီးတော့ဟောတယ်တမျိုးတည်းမဟောဘဲနဲ့ဘာဖြစ်လို့၅မျိုးဟောသလဲအကြောင်းရှိတယ် အဲ့ဒါကိုလေးလာကြည့်ရမှာတမျိုးတည်းမဟောပဲနဲ့ဒီအားဟောတာဘာကြောင့်ဟောလဲတရဝရီဟာဒီဥပမာပဲပြောမယ်ဆိုရင်တရဝရီဟာယောဂဖြစ်နေတဲ့ယောဂတဲ့တွေပဲ။ဘာယောဂတဲ့တွေဆိုစိတ်ယောဂတဲ့ စိတ်ယောဂါဆိုတာဟိုယူရပြောတာမဟုတ်ဘူးယူရဲဆိုရင်လည်းပုထုသနောဥမတကောပေါ့စိတ်ယောဂတဲ့တွေစိတ်ယောဂတဲ့ဆိုတာအလွဲမှားတွေတွေးပြီးတော့အလွဲမှားတွေနဲ့အထင်ရောက်ပြီးတော့ငိုလဲရည်လဲဖြစ်နေကြတာလူတွေဟာငိုလဲရည်လဲဖြစ်နေကြတာအထင်အမြင်တစ်ခုပေါ်မှာလွဲမှားပြီးတော့ ရှင်တွေကတောကဖြစ်လိုက် ပြုံးလိုက်ရွှင်လိုက်ငိုလိုက်ရီလိုက်အဲ့ဒီလိုဖြစ်နေတာဒါစေယောဂလို့ကြောင့်စေယောဂတစ်မျိုးပဲအဲ့ဒီလိုစေယောဂစိတ်ပိုင်းဆိုင်ရာပုရုဇဉ်တို့မှာရှိတဲ့ယောဂမျိုးဝိပ္ပန္နတလို့ခေါ်တာပေါ့နော်ဝိပ္ပန္နတဆိုတာ hallucination အယံမူတဲ့လူတယောက်ဟာ သူ့မျက်စိထဲမှာဟိုအမြင်ဒါအမြင်မြင်နေတယ်လူမြင်လည်းသူရန်လို့တယ်ထင်တယ် hallucination သို့မဟုတ်ပါပါရှင်ဝိပ္ပန္နတာထင်ယုံမြင်အောင်ဖြစ်တာအစစ်မှန်ကိုမမြင်ဘူးဥပမာဘာနဲ့တူတော့ဆိုရင်ကြောက်တတ်တဲ့လူတယောက်ကလမ်းဘေးကသင်းကုတ်တို့ကြီးကိုမွေးကြည့်အဲတဆေကြီးတို့ထင်တာမျိုးလို့ လမ်းပေါ်ကျနေတဲ့ကျိုးွယ်ကိုမွေလို့ထင်နေတာမျိုးနော်ခဝလန်းလန်းကသစ်ပင်ကြီးကိုတရေကြီးလာနေတယ်လို့ထင်တာမျိုးအဲ့ဒါမျိုးဆိုလို့ဒါဝိပန္နတာလို့ခေါ်တယ်တကယ်လားလို့ဆိုမဟုတ်ဘူးမဟုတ်တာတွေကိုဟုတ်တယ်လို့ထင်နေတာသင်္ကုတ်တူဟာသင်္ကုတ်တူပဲဒါပေမဲ့သင်္ကုတ်တူကိုတရေလို့ထင်တာမှားတယ်လေ လမ်းပေါ်ကျနေတဲ့ကျိုးွေလေးကိုမွေခွေးနေတယ်လို့ထင်မှားတယ်ကျိုးွေကကျိုးွေပဲလေအဲ့ဒါလို့ပုထုဇဉ်တွေကအထင်မြင်နေဖြစ်နေတယ်အဲ့ဒီအထင်မြင်နေပျောက်ဖို့ရာအတွက်ခန္ဓာဒေသနာကိုမြတ်စွာဘုရားဟောတာပဲဖြစ်တယ်ပေါ့ဒုရိယဒီခန္ဓာ၅ပါးကိုခွဲမပြဘူးဆိုလို့ရှိရင်ငါဆိုတဲ့ အတ္တခါဟငါဆိုတဲ့အစွဲရှိနေငါဆိုတာအာလို့ထင်နေတာရုပ်တဲ့ရုပ်တဲ့နန်းလေးနှစ်ခုပေါင်းထားတဲ့အစုကြီးကိုငါလို့ထင်နေတယ်အဲ့ဒီအတ္တခါဟလို့ခေါ်တဲ့ငါလို့ထင်နေတဲ့အစွဲထဲမှာလူတွေကဒုက္ခရောက်နေကြတယ်အဲ့ဒီဆွဲလန်းနေတဲ့အရာတွေကိုတစ်ခုစီတစ်ခုစီခွဲပြပြီးတော့ အတ္တဂါဟလို့ခေါ်တယ်ငါလို့ဆွဲတဲ့အဆွဲကလွတ်မြောက်စေဖို့အတွက်မြတ်စွာဘုရားက ခန္ဓာဒေသနာကိုဟောတာပဲဖြစ်တယ်ဥပမာမယ်ခဏိခေဥပမာပြောစရာတွေအများရှိပါတယ်လက်ပတ်နိုင်လေးတစ်လုံးပဲကြည့်လိုက်လက်ပတ်နိုင်လေးတစ်လုံးဟာ ဝိနယံဆိုတဲ့ခွေးသောစိတ်တွေပါတယ်ကရိယာတွေအများကြီးပါတယ်စနစ်တကျပေါင်းစုံပြီးတော့တတ်ထားတယ်အဲ့ဒါတွေရွေရှားဖို့အတွက်ဘက်ထရီပါတယ်အလုံးပေါင်းလိုက်တဲ့အခါကျတော့ဒီနိုင်လေးရဲ့လက်တံလေးကသွားနေတာ24နာရီသူကရပ်မနေဘူးသွားပြီးတော့အချိန်ကိုပြောနေတာလူတွေကိုနေ့ပဲချိန်ရှိပြီပဲချိန်ရှိပြီဆိုတာ talking clock ဆိုထထောင်អော်သေးတယ်လေဘယ်နှစ်နာရီပါဆိုထထောင်អော်သေးတယ်အဲ့ဒါလိုပဲလူပေါင်းဆက်ထားသည့်အတွက်ကြောင့်လှုပ်ရှားပြီးတော့တခုဖော်ပြနေတာလို့ပဲလူတွေမှာလည်းယုံနဲ့နံခန္ဓာ၅ပါးပေါင်းဆက်ထားလိုက်တဲ့အခါကျတော့လှုပ်ရှားမှုတွေဖြစ်ပေါ်နေတယ် ငိုရဲရဲရဲပြုံးနေကြီးတယ်မဲ့တယ်ရွက်တယ်အမျိုးစုံဖြစ်ပေါ်လာတာအဲ့ဒီအဲ့ဒီတော့အတ္တရှိတယ်လို့ယူဆလာကြတယ်ငါဆိုတဲ့အတ္တဆွဲဟာလှုပ်ရှားရင်းရဲ့နဲ့ပုံမှာပေါ်လာတယ်အဲ့ဒီအတ္တဆွဲကလွတ်မြောက်စေဖို့အတွက် ခန္ဓာ၅ပါးကိုမြတ်စွာဘုရားဟောတာတဲ့တမုဟဝိနိဘောကထတနေနအတ္တဂဟတောမောစိတုကာမောဘဂဝါတရဝတွေဟာပေါင်းဆက်ထားလို့ရှိရင်ငါဆိုတဲ့အစွဲဖြစ်တယ်ခုနနိုင်လေးကပစ္စည်းတွေပေါင်းနေရတဲ့အခါမှာသူကလှုပ်ရှားတဲ့သွားလာတယ်တခုစီတစားစီဖြုတ်လိုက်လို့ရှိရင်ဘယ်အရာကမှလှုပ်ရှားတာမရှိဘူး အလုံးကငြိမ့်နေအလုံးကအသေးလေးကြီးပဲအသေးလေးကြီးပဲကောင်းတော့ဘယ်ရာမှရွေးရှားနေတာမရှိဘူးသို့တော့အချိုးချက်ပေါင်းစပ်လိုက်တဲ့ကလှုပ်ရှားလာနိုင်ကိုတောင်မမြင်ဘူးတဲ့လူတွေဟာနိုင်ရိစတွေ့တဲ့ငါသာနိုင်မမြင်ဘူးတဲ့ပုဂ္ဂိုလ်ဟာနိုင်ကိုအသက်ရှိတယ်လို့ထင်တာလေတခါတော့ကပုံမြင်လေးတောင် ပေါ်လာသေးတယ် ဒေါသတယောက်ကနိုင်တလုံးလက်ဆောင်ရတယ်ဒေါသဆိုတာနှိမ်ပြောတာမဟုတ်ပါဘူးเนาะကိုယ်လည်းဒေါသပါပဲဟိုနိုင်မမြင်ဘူးတဲ့ပုဂ္ဂိုလ်တယောက်ပေါ့နိုင်မမြင်ဘူးတဲ့ပုဂ္ဂိုလ်တယောက်ပထမဆုံးနိုင်လေးရတာအဲ့နိုင်လေးကတမ္ပတ်ပေးရတယ်အများအားတမ္ပတ်ကုံသွားရင်ရပ်သွားတယ်အဲ့ဒီလူကအဲ့ဒါကြီးမသိဘူးမသိတော့ လက်ဆောင်ပေးသွားတဲ့သူကလည်းပြောမသွားအဲနိုင်လေးလက်ဆောင်ပေးထားအဲ့ချိန်တော့တော့သူရတော့ချက်ချက်ချက်ချက်နဲ့သွားနေတာနောက်ရကျတော့တမတ်ကုံတော့နိုင်လေးရက်သွားရက်သွားတော့သူကဘလို့ထင်ဟာသေသွားပြီသေသွားပြီပြန်ပြီးတော့ရှင်းအောင်မလုပ်တတ်ဘူးနိုင်လေးသေသွားပြီဆိုပြီးတော့နိုင်အသေးလေးကိုသွားပြီးတော့လူတယောက်စီသွားရောက်တာသူလိမ်ပြီးရောက်နေပေါ့လေ ဟိုလူကကြည့်လိုက်တယ်ဟိုလူကနိုင်အကြောင်းသိတယ်လို့ဆိုသူ့စီကိုပတ်စံပေးပြီးဝယ်လိုက်တယ်ဝယ်လိုက်တော့အဲ့ဒီလူကနိုင်ရောင်းတဲ့လူကရိုးသားတာဟာဒီလူငါအသေးရောင်းလိုက်တာ तू နိုင် तू ဝယ်လိုက်တာအသေးကြီးဝယ်တာဒီနိုင်ရလကားဖြစ်နေပြီသေးနေပြီဆိုပြီးတော့ तू ကအာနာလို့ပြန်ပြောတာ sorry sorry ခမရကိုကျွန်တော်ရောင်းလိုက်တာ အသေးဖြစ်နေတယ်အသေးကြီးပါလို့ပြောတာ အဲ့တော့ဟိုလူကအာကိစ္စမရှိအောင်သိလဲကိစ္စမရှိအောင်လို့ပြောလိုက်တော့နိုင်ရေးအကြောင်းသိတယ်လေတမ္ပတ်ပေးလိုက်ရင်ရှင်းလာမှာ哦ဟိုလူကတမ္ပတ်ပေးရမှန်ကိုမသိတာအဲ့လိုမျိုးလူပဲနော်ဒီပစ္စည်းဝတ္ထုတွေပေါင်းနေတဲ့အခါကျတော့အသက်ရှိသလိုလူတွေမှာထင်ထင်မှတ်ပြီးတော့လာကြတယ်အဲ့ဒီထင်မှတ်လာတဲ့အစွဲရဲ့နောက်မှာဘာတွေဖြစ်တုံးဆိုရင်မကောင်းတာတွေလုပ်တယ် အလုံးအလုံးဖြစ်ပျက်တွေကသူ့ရဲ့နောက်မှာအကုန်ရှိတယ်ငိုတယ်ရဲတယ်ရံဖြစ်တယ်စိတ်ဆိုးတယ်ရိုက်ကြတယ်နှက်ကြတယ်အဲ့နောက်မှာအကုန်အကုန်လုံးပြဿနာတွေအကုန်လုံးလိုက်တယ်ပါလာတယ်တကယ်ရတော့သူ့ဟာတွေကယုံနဲ့နာနှစ်ခုပေါင်းစပ်နေလို့ ခုနနိုင်လေးလိုပဲလှုပ်ရှားနေတာသာဖြစ်တယ်တစားစီဖယ်လိုက်လို့ရှိရင်ဘာမှစွမ်းရည်တတိမရှိဘူးဆိုတာမသိကြဘူးပေါ့အဲ့ဒါသိဖို့အတွက်ဝိပဿနာတရားအထောက်အောင်တဘာဝကိုသိဖို့အတွက်ဝိပဿနာတရားအထောက်အောင်အသိမရှိသေးလို့ရှင် အသိရှိဖို့အတွက်ဝိပဿနာတရားအထောက်အဲ့တော့မြတ်စွာဘုရားကခန္ဓာ၅ပါးရဲ့အပေါင်းကို ပေါင်းစုနေတဲ့ခန္ဓာ၅ပါးကိုတစ်ခုစီတစ်ခုစီခွဲထုတ်ပြီးတော့ဟောကြားလိုက်တဲ့ဟာတက်ရှိလို့တရဝါလို့ထင်မှတ်နေတဲ့အစွဲကြီးတစ်ခုကိုဖျောက်ဖို့အတွက်မြတ်စွာဘုရားဟောလိုက်တာဒါရီယာဟောလို့ပေါင်းလို့လှုပ်ရှားနေတာဘယ်အရာမှအသက်မရှိဘူးဆိုတာကိုပြတယ်နော်ဘယ်အရာမှအသက်ရှိတာမဟုတ်ဘူး နှစ်ခုပေါင်းလို့ရုပ်ကလည်းရုပ်သက်သက်ဘာမှစွန့်ရင်တတိမရှိဘူးနန္တရားကလည်းနန္တရားသက်သက်ဆိုဘာမှစွန့်ရင်တတိမရှိဘူးရုပ်နဲ့နာနဲ့နှစ်ခုပေါင်းလိုက်လို့ဖြစ်နေတာဆိုတာကိုနားလည်ဖို့အတွက်မြတ်စွာဘုရားကအတ္တဆိုတဲ့ဆွလန်းချက်ကြီးကိုဖယ်ရှားပစ်ဖို့တဲ့ခန္ဓာဒေသနာကိုဟောတာဖြစ်ပါတယ်အဲ့လိုဟောတဲ့အခါမှာ လူတယောက်ရဲ့ကိုယ့်ကိုပြန်ပြီးတော့ကြည့်လိုက်ကိုယ်မှာ body လို့ခေါ်တဲ့ရုပ်ခန္ဓာကြီးရှိတယ်မျက်စိရှိတယ်နားရှိတယ်နှာခေါင်းရှိတယ်လျှာရှိတယ်ကာယရှိတယ်ခြေလက်တွေရှိတယ်အဲ့ဒါတွေကရုပ်ခန္ဓာအဲ့ဒီပေါ်မှာအမိပြုပြီးတော့မျက်စိကမြင်လာတဲ့အာယုံနားကကြားရတဲ့အာယုံနှာခေါင်းကနမ်းရှူရတဲ့အာယုံ လျာနဲ့ရတာခံရတဲ့အာယုခန္ဓာကိုယ်နဲ့ထိတွေ့တဲ့အာယုအဲ့ဒီအာယုနေနဲ့တွေးပြီးတဲ့အခါမှာငိုခြင်းရခြင်းချစ်ချင်းမုန်းခြင်းဆိုတာတွေဝင်လာတယ်စိတ်ခံစားမှုတွေဖြစ်လာတယ်အဲ့ဒီစိတ်ခံစားမှုတွေကလည်းပဲဆရာဆရာအကြောင်းကြောင့်ဖြစ်လာတယ်ဝေဒနာဆိုတာဖြစ်လာတယ် အဖြစ်လာတဲ့ဝေဒနာပေါ်မှာမှတ်သားလာတယ်ဒါမျိုးတွေ့ရင် ကောင်းတယ်ဒါမျိုးတွေ့ရင်မကောင်းဘူးဆိုမှတ်သားချက်ကလေးတွေရှိလာတယ်ရလို့ရင်းနဲ့ကြိုးစားတဲ့သင်္ခါရဆိုတာဖြစ်လာတယ်လိုချင်လာတဲ့စိတ်ဆော်မှုတွေဖြစ်လာတဲ့သင်္ခါရခန္ဓာဆိုတာဖြစ်လာတယ်အဲ့ဒီခံစားချက်တို့မှတ်သားချက်တို့စိတ်ဆော်မှုတို့ရဲ့ဥဆောင်ဥရဲ့စိတ်ဆော်မှုတို့ကို ဥဆောင်ဥရဲ့ပြုတ်နေတဲ့ဝိညာဏဆိုတဲ့အသိစိတ်အဲ့ဒါဖြစ်လာတယ်အဲ့တော့နန္တရား၄မျိုးနဲ့ရှုပ်တရားတစ်ခုနှစ်ခုပေါင်းပြီးတော့ရှုပ်နဲ့နှစ်ခုပေါင်းပြီးတော့ခန္ဓာဆိုပြီးတော့မြတ်စွာဘုရားဟောတယ်အဲ့ဒီမဲ့ခန္ဓာကိုဟောတာအတ္တကဟဆိုတဲ့အယူဆဲကိုဖယ်ရှားဖို့အတွက်မြတ်စွာဘုရားဟောတယ်ဟုတ်ပြီ ခန္ဓာဟောတဲ့အခါမှာအသုံးနှစ်ခုရှိတယ်။တမန်ခန္ဓာဆိုတဲ့အသုံးနဲ့ဟောတာရှိတယ်။နောက်တစ်ခုရှေးကဥပါဒနာဆိုတဲ့စကားလုံးထည့်ပြီး ဥပါဒနာခန္ဓာဆိုပြီးဟောတာတစ်ခုရှိတယ်။နော်။တမန်အပြင်ခန္ဓာလို့ပြောလိုက်တာလည်းရှိတယ်။ဥပါဒနဲ့ခန္ဓာလို့ပြောတာလည်းရှိတယ် အဲ့တော့ခန္ဓာဆိုတာဟာစဉ်းစားကြည့်ရင်အလုံးကိုခြုံမို့ငုံမို့အတွက်ခန္ဓာဆိုတာဟောတယ်ဥပါဒနာခန္ဓာကြတော့ဥပါဒံရဲ့အာယုံစိတ်ဆွလန်းမှုရဲ့အာယုံစိတ်ဆွလန်းမှုဆိုတာဘသူတွေတုံးလို့မေးလို့ရှင်တဏှာနဲ့ဒိဋ္ဌိတဏှာရဲ့အမြင်ကငါဟာ ဒိဋ္ဌိရဲ့အမြင်ကငါဒီခန္ဓာ၅ပါးကိုပဲငါလို့လဲထင်တယ်ငါဟာလို့လဲထင်တယ်ထင်ယုံနဲ့မကဘူးလက်ခံထားတယ်ယုံကြည်နေတယ်အဲ့ဒီဥပါဒံရဲ့အာယုံဖြစ်တဲ့ရုပ်ဝေဒနာသင်ညာသင်္ခါရဝိညာဉ်တွေကိုဥပါဒံနဲ့ခန္ဓာလို့ခေါ်တာ ဥပါဒံရဲ့အာယုံဖြစ်တယ်အဲ့တော့ဥပါဒံရဲ့အာယုံဖြစ်တယ်ဆိုဖရာရဲ့ခန္ဓာသည်ပင်လင်းဥပါဒံရဲ့အာယုံဖြစ်တယ်လေယဟန္တာရဲ့ခန္ဓာလည်းပဲဥပါဒံရဲ့အာဖြစ်တယ်သို့သောဖရာရဲ့ခန္ဓာမှာတည်ရှိနေတဲ့တဏှာဒိဋ္ဌိကမရှိဘူးမြတ်စွာတဏှာဒိဋ္ဌိရဲ့အာယုံတော့ဖြစ်တယ်တဏှာဒိဋ္ဌိရဲ့ပေါက်ဖွားရတော့မဟုတ်တော့ဘူး ယဟန္တာရဲ့ခန္ဓာမှာတဏှာဒိဋ္ဌိပေါက်ဖွားနေတာတော့မရှိဘူးသို့တော့တခြားလူတယောက်ရဲ့အာယုန်ထဲမှာတဏှာဒိဋ္ဌိဖြစ်တယ်ဆိုပါစို့အမှန်တန်ယုတ်ရည်တန့်ပြန့်ပြီးတော့ချုံမောလှပါတဲ့ရှင်မကိစ္ဆာနာဆိုပုံနာလူမျိုးပြမနာလူမျိုး နာရံဘော်လေးနဲ့သူကအသားဖြူဖြူလေးနဲ့နာရံဘော်လေးနဲ့ယုတ်ကအမတမချောတယ်အဲသောရိယတထေတာမြင်လိုက်တဲ့အခါကျတော့ကြည့်လေယဟန္တာရဲ့ခန္ဓာကိုယ်မြင်ပြီးတော့သူကပါတော့ငါဇနီးဖြစ်ရင် ကောင်းမှာပဲဒီလိုချောချောလေးဟာငါဇနီးဖြစ်ရင်ကောင်းမှာပဲလို့တော့တွေးတာသောရိယတထေတာချက်ချင်းမိမဘုရားရောက်သွားတယ်ဆိုတာဇလံကြောက်ကြလိမ့်မယ်အဲ့ဒါသောရိယတထေတာရဲ့ တဏှာဥပါဒံတဏှာနဲ့ဒိဋ္ဌိရဲ့အာယုံ ဖြစ်သွားတယ်ယဟန္တာရဲ့ခန္ဓာကိုယ်ဟာဒီသောရိယတထေတာရဲ့တဏှာဥပါဒံတို့ရဲ့အာယုံဖြစ်တယ်သို့တော့ရှင်မကိစီရဲ့ခန္ဓာကိုယ်ထဲမှာခန္ဓာကိုယ်ကိုမိပြုပြီးတော့တဏှာဒိဋ္ဌိတော့ရှိသလားဆိုတာမရှိဘူးမြတ်စွာဘုရားရဲ့ချုံမောလှပတဲ့ရုပ်ဆင်းကိုကြည့်ပြီးတော့ ဝက်ကလေးကမြတ်စွာဘုရားကိုတဏ္ဍဆွဲဖြစ်နေတယ်မြတ်စွာဘုရားကြည်နေရတာကိုပဲသူစိတ်ထဲမှာဖူးနေရတာကိုပဲမျက်စိတွေပတာရဖြစ်နေဆွဲလန်းနေတယ်အဲ့ဒီဝက်ကလေးရဲ့တဏ္ဍနဲ့ဥပါဒံမြတ်စွာဘုရားခန္ဓာကိုအာယုံပြုတာအဲ့တော့တဏှာဒိဋ္ဌိတွေကအာယုံပြုနိုင်တဲ့ခန္ဓာဆိုတာအာယုံပြုလို့ရတယ် ရုပ်ဆင်းပါပြုလို့ရတယ်သို့သောမြတ်စွာဘုရားရဲ့တဏ္ဍမဖြစ်တဲ့မတရားဖို့တရားမြတ်စွာဘုရားရဲ့သိတဲ့နိဗ္ဗာန်ကိုတော့တဏ္ဍဒိဋ္ဌိအာယုံပြုလို့မရဘူးလောကုတ္တရာတရားကိုအာယုံမပြုနိုင်ဘူးအာယုံမပြုဘူးဆိုတာမသိနိုင်ဘူးလေသူသူအဆင့်မှမဟုတ်တာသူအဲ့ဒါကိုမမြင်ဘူးမသိဘူးအပေါ်ယံအဆင့်လေးတွေပဲကြည့်တယ် လူအားလှတယ်ဆိုတာ beauty is skin deep ဆိုတဲ့အတိုင်းပဲအပေါ်ယံလေးပဲလှတာလေအဲအပေါ်ယံကြည့်ပြီးတော့တဏှာဒိဋ္ဌိဖြစ်ကြတာဟိုအဲ့တော့ဘု து ခန္ဓာပဲဖြစ်ဖြစ်အပေါ်ယံကြည့်ပြီးဖြစ်တယ်အဲ့တော့အဲ့တော့ပြောလိုက်မယ်ဆိုရင်ဥပါဒနဲ့ခန္ဓာဆိုတာလောကီနဲ့ပတ်သက်တဲ့ခန္ဓာတွေကိုဆိုလိုတယ် ရုပ်မှန်သမျှလောကီပဲရှိတယ်လောကုတ္တရာမရှိဘူးရူပခန္ဓာကလောကီပဲရှိတယ်လောကုတ္တရာမရှိဘူးဝေဒနာကြတော့မက်စိတ်ဖို့စိတ်နဲ့တွဲတဲ့ဝေဒနာတင်ညာကလည်းမက်စိတ်ဖို့စိတ်နဲ့တွဲလာတဲ့တင်ညာသင်္ခါရကလည်းမက်စိတ်ဖို့စိတ်မှဖြစ်တဲ့အဲသင်္ခါရပေါ့လေအကုသိုလ်တွေကတော့မဖြစ်ဘူးပေါ့ဝိညာဏကလည်းမစိတ်ဖို့စိတ်ကိုယ်တိုင်ကဝိညာဏ အဲ့တော့ဝေဒနာသင်ညာသင်္ခါရဝိညာဏဆိုတာကြတော့လောကီရှိတယ်လောကုတ္တရာရှိတယ်မက်စိတ်ဖို့စိတ်မက်စိတ်ဖို့စိတ်မှာရှင်တဲ့ဝေဒနာသင်ညာသင်္ခါရတွေအဲ့ဒါတွေကဥပါဒံရဲ့အာယုမဖြစ်ဘူးဥပါဒံရဲ့အာယုဖြစ်တာက လောကီဝေဒနာသင်ညာသင်္ခါရဝိညာဏတွေသာဖြစ်တယ်ဒါကြောင့်မို့ဥပါဒနဲ့ခန္ဓာဆိုတာ ရုပ်ရဲ့လောကီစိတ်စေတသိက်တွေရဲ့လို့အဘိဓမ္မာသင်တဲ့လူတွေအဲ့လိုပြောကြတာတကယ်တော့ဥပါရณะခန္ဓာဆိုတာဘာပြောတာတော့ဆိုရင်ဥပါဒါနခောစရာဥပါရံကိုဥပါရံကိုဥပါရံရဲ့အာယုံဖြစ်တာဟောဥပါရံရဲ့အာယုံဖြစ်လို့ဥပါရဏခောစရာ ဥပါဒနာခောစရခန္ဓာဥပါဒနဲ့ခန္ဓာဥပါဒရဲ့အာယုဖြစ်တဲ့ခန္ဓာတွေကိုပြောတာအဲ့တော့လောကီကိုသာတဏှာဒိဋ္ဌိကအာယုပြုလို့ရတယ်လောကုတ္တရာကျတော့အာယုပြုအောင်အဲ့တော့မြတ်စွာဘုရားတဏှာမှာရှိတဲ့ခန္ဓာဟာလောကီရှိတယ်လောကုတ္တရာရှိတယ်လောကီခန္ဓာကိုအာယုပြုတယ်ကျန်တဲ့ပုဂ္ဂိုလ်ရဲ့တဏှာဒိဋ္ဌိကအာယုပြုတယ် မြတ်စွာဘုရားရဲ့လောကုတ္တရာခန္ဓာကိုတော့အာရုံမပြုနိုင်ဘူးအဲ့ဒါကိုလည်းသတိထားဖို့လိုတယ်ပေါ့ရှင်ကစီရဲ့လောကုတ္တရာခန္ဓာကိုတဏှာဒိဋ္ဌိကအာရုံမပြုနိုင်ဘူးလောကီခန္ဓာကိုတော့အာရုံပြုလို့ရတယ်ဥပါဒံရဲ့အာရုံဖြစ်တာခေမမီဘုရားကသူ့ရုပ်အစင်းမဲ့သူ တွေ့တာမြတ်တိုးနေတာဆိုတော့တဏှာဒိဋ္ဌိက သူ့ရဲ့ရုပ်ဆင်းသူ့ခန္ဓာကိုယ်ပေါ်မှာပဲသူဆွဲလန်းနေတာဖြစ်တယ်အဲ့တော့ဥပါဒณะခန္ဓာဆိုတာတဏှာဒိဋ္ဌိတို့ရဲ့ဆွဲလန်းရဖြစ်တဲ့ကိုယ်ခန္ဓာပဲဖြစ်ဖြစ် သူ့ခန္ဓာပဲဖြစ်ဖြစ်ဘဒုခန္ဓာပဲဖြစ်ဖြစ်ခန္ဓာအလုံးလောကီခန္ဓာအလုံးကိုဥပါဒณะခန္ဓာလို့ဟောတယ်လို့ဒီလိုမှတ်ဖို့လိုတယ် ပုရုဇဉ်တွေရဲ့ခန္ဓာကြတော့တဏှာဒိဋ္ဌိကသူများရဲ့တဏှာဒိဋ္ဌိကလည်းအာယုံပြုလို့ရတယ်ကိုယ်တဏှာဒိဋ္ဌိကလည်းအာယုံပြုလို့ရတယ်ကိုယ်မှလည်းတဏှာဒိဋ္ဌိရှိနေတယ်ယန္နာရဲ့ခန္ဓာကိုယ်မှာတော့ကိုယ်မှာတဏှာဒိဋ္ဌိမရှိဘူးဒါပေမဲ့တခြားပုဂ္ဂိုလ်ရဲ့တဏှာဒိဋ္ဌိကအာယုံပြုလို့ရနေတယ်အဲ့လိုဆိုလို့တယ်နော်အဲ့လိုဆိုလို့တယ်တခြားပုဂ္ဂိုလ်တခြားလူရဲ့တဏှာဒိဋ္ဌိအာယုံပြုတယ် သို့တော့ယဟနာမှာတဏှာဒိဋ္ဌိမရှိတော့ဘူးအဲ့တော့ဒုက္ခနာကို तू ဆွဲလန်းเสียအကြောင်းမရှိတော့ဘူးတခြားလူတယောက်ကယဟနာရဲ့ခန္ဓာကိုယ်ဆွဲလန်းနိုင်တယ်မြတ်စွာဘုရားရဲ့ခန္ဓာကိုယ်ဆွဲလန်းနိုင်တယ်အဲ့ဒါကြောင့်မို့ရသော်ဗျာရဲ့လောကုတ္တရခန္ဓာမှာတော့လောကီခန္ဓာကိုတခြားပုဂ္ဂိုလ်တွေကဆွဲလန်းလို့ရတယ် အဲ့ဒီအစွဲလန်းငါငါဟာဆိုတဲ့အတ္တခါဟကိုဖယ်ရှားဖို့အတွက်မြတ်စွာဘုရားဒီခန္ဓာဒေသနာကိုဟောတာပဲဖြစ်ပါတယ်တဲ့အဲ့တော့ခန္ဓာဆိုတာတမန်အဖြစ်ဟောခြင်းဖြစ်ပြီးဥပါဒနဲ့ခန္ဓာဆိုတာကြတော့ဥပါဒံအစွဲရဲ့အာယုဖြစ်တဲ့ခန္ဓာဖြစ်လို့အဲ့ဒီဥပါဒံကိုဖယ်ရှားဖို့အတွက် သူဆွဲနေတာကိုမဟုတ်ကြောင်းပြဖို့လိုအပ်လာတယ်ပေါ့။အော်သူဆွဲနေတဲ့ခန္ဓာဟာဆွဲလန်းတဲ့အတိုင်းမဟုတ်ကြောင်းကိုပြဖို့ဥပါရณะခန္ဓာကိုမြတ်စွာဘုရားဟောတယ်။ဝိပဿနာဉာဏ်နဲ့ကြည့်မှဒါကမြင်နိုင်တာဖြစ်လို့အဲ့လိုနှမျိုးခွဲပြီးတော့မြတ်စွာဘုရားဟောတယ်လို့တို့မှတ်ဖို့လိုတယ်ပေါ့နော်။ခန္ဓာဒေသနာကတမ္မာအဖြစ်အလုံးခြုံငုံပြီးတော့ဟောတာဖြစ်တယ်။ ဥပါရณะခန္ဓာကြတော့ဝိပဿနာရှုဖို့အတွက်တဏှာဒိဋ္ဌိတို့ရဲ့အာယုံဖြစ်နေတဲ့ခန္ဓာ၅ပါးကို အမှန်သိမှတဏှာဒိဋ္ဌိကမစွဲမှာဖြစ်တယ်။သင်္ကုတ်ကြီးကိုတရေထင်နေလို့ရှိရင်အဲ့သင်္ကုတ်ကြီးကိုဓမ္မိနဲ့သေချာအလင်းထဲမှာထိုးကြည့်ဖို့လိုတယ်။နိုးဆိုရင် तू တရေထင်တာမပြောက်ဘူးလေ။ကျိုးွယ်ကြီးကိုမွေလို့ထင်နေရင် तू ကြောက်စိတ်တွေနဲ့ဖြစ်နေမှာ။ အဲ့ဒါကိုအလင်းရောင် ပေးပြီးတဲ့အခါကျတော့ဒါချိုးခွေပါဆိုရင်သူအကြောက်ပြေသွားမှာအခုလည်းတူတူပဲငါငါဟာလို့ထင်းနေတဲ့ခန္ဓာမင်းထင်တာမဟုတ်ဘူးတဘာဝတရားတသက်မြတ်တာဖြစ်တယ်ဆိုတာကိုသိဖို့အတွက်အလင်းဓမ္မိနဲ့ထိုးကြည့်သလိုဝိပဿနာဉာဏ်နဲ့သိအောင်လို့ထိုးပြတယ် ကိုယ်ရင်ထဲမှာဝိပဿနာဉာဏ်ရှိလာလို့ရှိရင်ခုနကတဏှာအမြင်ပြောက်သွားနိုင်တယ်ဒိဋ္ဌိအမြင်ပြောက်သွားနိုင်ခန္ဓာပြောက်တာတော့မဟုတ်ဘူးတဏှာပြောက်မယ်ဒိဋ္ဌိပြောက်မယ်ခုနသင်္ကုတ်ကိုတရေထင်နေတာပဲပြောက်တယ်သင်္ကုတ်ကြီးကတော့ပြောက်မသွားဘူးနော်ချိုးခွေကိုမွေထင်ပြီးတော့ကြောက်နေတာ အလင်းဓမီနဲ့ထိုးကြည့်လိုက်တဲ့အခါကျတော့ကျိုးဝေမှန်သိသွားတယ်ကြောက်စိတ်တော့ပျောက်တယ်ကျိုးဝေကမပျောက်ဘူးမွေဆိုတဲ့အတွေးသာပျောက်တယ်အဲ့ဒါလိုပဲဒီခန္ဓာ၅ပါးအပေါ်မှာငါဆိုတဲ့အတွေးပျောက်ဖို့အတွက်ဝိပဿနာတရားကိုအထောက်ကြအားတာဖြစ်တယ်ခန္ဓာ၅ပါးကတော့သူ့သဘောဝတိုင်းရှိမှာပဲရှိတယ်ကိုယ်ကထင်းနေတာကမရှိတာ ကိုကဘာထင်နေတော့ငါလို့ထင်နေတယ်ငါဟာလို့ထင်နေတယ်အဲ့ဒီအထင်ပြောက်ဖို့ရအတွက်ဝိပဿနာတရားအထုတ်တယ်လို့တို့ဆိုလို့ရပေါ့နော်အဲ့တော့ခန္ဓာနဲ့ဥပါဒณะခန္ဓာနှစ်ခုခွဲခြားမှတ်သားပြီးတော့သွားရမယ်အဲ့တော့မြတ်စွာဘုရားကဘာဖြစ်လို့ခန္ဓာကို၅ပါးတဲ့ဟောလဲဒီတဲ့ကျင့်အောင်ရုပ်ခန္ဓာနာမ်ခန္ဓာလို့နှစ်ခုတည်းဟောရင်ရောမဖြစ်ဘူးလားလို့ဆိုတော့ ငါငါဟာဆိုတဲ့ဆွဲလန်းမှုကိုဖယ်ဖြောက်ဖို့ခန္ဓာငါးပါးကိုဟောသည့်အတွက်ကြောင့်ငါငါဟာဆိုတဲ့အစွဲရဲ့တရားဟာဒီငါးခုမှာရှိနေတယ်။ငါဆိုတဲ့အစွဲငါဟာဆိုတဲ့အစွဲဟာငါးခုပေါ်မှာရှိနေတယ်။ဒါကြောင့်မို့အဲ့ဒီအစွဲကိုဖယ်ဖို့ရအတွက်ဒီငါးခုကိုဟောကိုဟောရတယ်။ငါးခုကိုဟောကိုဟောလိုက်ရတယ် သူတို့ဆိုတာနော်အဲ့ဒီအစွဲကိုပျောက်ဖို့ရအတွက်တဏှာနဲ့ဒိဋ္ဌိကိုပျောက်ဖို့ရအတွက်ဟောရတယ်။ဘာဖြစ်လို့တော့ဆိုရင်လူတွေရဲ့တဏ္ဍမှာဖြစ်တဲ့အတ္တအတ္တနိယအတ္တဆိုတာငါအတ္တနိယဆိုတာငါဟာတခြားစကားလုံးနဲ့ပြောရင်အဟံမမအဟံဆိုတာငါ မမဆိုတာငါဟာအဟံငါဒိဋ္ဌိဆွဲမမဆိုတာတဏှာဆွဲအဲ့ဒီမဲ့အနတ္တလက္ခဏာတုတ်ရောက်တဲ့အခါကျတော့ဆွဲသုံးခုကိုဖော်ပြတယ်ဆွဲသုံးခုတွေကဒိဋ္ဌိနဲ့တဏှာကစင်စင်တူတာမို့ဒီမှာဥပါဒံကြတော့ဥပါဒံကြတော့မာနမပါဘူးလေ ဥပါဒံဆိုတာတဏှာနဲ့ဒိဋ္ဌိနှစ်ခုတည်းကိုခေါ်တယ်မာနကဥပါဒံမဟုတ်ဘူးအနတ္တလက္ခဏာသုံးမှာတော့မာနပါထဲ့ဟောထားတယ်ဒီမာနကအတ္တလို့ထင်မှတ်တဲ့နေရာမှာပြင်းထန်မှုရှိလို့သူ့ကိုထဲ့ဟောတာအဲ့ဒီမှာတဏှာဆွဲကဣတံမမ ရုပ်ဖြစ်ဖြစ်ဝေဒနာဖြစ်ဖြစ်တင်ညာဖြစ်ဖြစ်သင်္ခါရဖြစ်ဖြစ်ကိုယ်ခန္ဓာကိုယ်မှာရှိတဲ့ဟာတွေကိုငါငါဟာလို့မြင်တာတဏှာဆွဲတဏှာရဲ့အမြင်ဧသောဟမတမိဒီနေရာမှာအဟံနဲ့အတ္တမိကပို့ပြီးတော့အဓိကဖြစ်တယ်ပေါ့ဖြစ်တယ်ဆိုတဲ့စကားလုံးကအလုံးကိုကိုစားပြုတယ်အရင်ချင်းတစ်ခုကိုဖော်ပြတယ်လို့မှားရအောင် ငါဖြစ်တယ်ဆိုတာငါဖြစ်တယ်ဆိုတာငါလုံနိုင်တယ်ငါစားနိုင်တယ်ငါသွားနိုင်တယ်ဆိုတဲ့မာနဆွဲကိုဖော်ပြတာဖြစ်တယ်အတ္တမိယအဓိကဒါကြောင့်မို့အတ္တမိမာနလို့တခါတလေသုံးတယ်ဧသောအဟံအတ္တမိဒီမှာတော့ပြောရင်ဧသောဒီရုပ်ဝေဒနာသင်ညာသင်္ခါရဆိုတာအဟံအတ္တမိငါပဲဖြစ်တယ်ဆိုတာဖြစ်မှုကိုအရင်ချင်းတစ်ခုကိုဆွဲပြုတ်ပြီးတော့မာနဖြစ်တာ ကောင်းတဲ့အရေးချင်းဖြစ်ဖြစ်ဆိုးတဲ့အရေးချင်းဖြစ်ဖြစ်ငါဖြစ်နိုင်တယ်ဆိုတဲ့ပုံမှာဖြစ်ဆိုတာဘတ်တူဘီကို ပြောတာဘတ်တူဘီဆိုတဲ့စကားလုံးက ကရိယာအလုံးကို ကိုစားပြုတယ်အလုံးခရမသင်မှုတဲ့သူတွေသိတယ်ဘတ်တူဘီနဲ့ဘတ်တူထူဆိုတာနှစ်ခုရှိတယ်လေပါဠိသင်မှုတဲ့ပုဂ္ဂိုလ်ကြတော့ဘူကရာသဗ္ဗဓာတုကဖြာပကာ ဘူတန်နဲ့ကရတ္တဘူတန်နဲ့ကရတ္တသည်ဓာတ်အလုံးပေါ်မှာ ပြန့်နှံ့နေတယ်ဆိုတဲ့စကားလုံးဘယ်လိုပြန့်နှံ့တာတော့ဆိုလှုပ်တာနဲ့ဖြစ်တာဖြစ်တယ်လှုပ်တယ်ဒီနှစ်ခုသည် အလုံးကိုကိုစားပြုထားတယ်အင်္ဂလိပ်မှာကျတော့ verb to be နဲ့ verb to do ဒီနှစ်ခုက အလုံးကိုကိုစားပြုတယ် ကရိယာအလုံးကိုကိုယ်စားပြုတယ်ကရိယာဆိုတာအပြုမှုတွေအပြုမှုအလုံးကိုကိုယ်စားပြုတာရဲတယ်ဆိုတာလဲပြီနဲ့ပြောမယ်ဆိုရဲခြင်းသည် ဖြစ်ဤငိုတယ်ဆိုရင်လဲငိုခြင်းသည်ဖြစ်ဤနဲ့သွားလို့ရတယ်အဒူးနဲ့ကြတော့ငိုခြင်းကိုပြုဤရဲခြင်းကို ပြုဤနဲ့သွားလို့ရတယ်အကုန်လုံးအလုံးကိုခြုံငုံထားတဲ့ကရိယာနှစ်ခုပဲလို့ဆိုလိုတယ်အဲ့ဒါကြောင့်အတ္တမိလို့ပြောတာဟာ ဘပ်တုပိနဲ့ပြောတယ်လို့သူတို့မှတ်ရမယ်အဲ့ဒါမနဆွဲဧသောမေအတ္တဒါငါရဲ့အတ္တပဲဆိုအတ္တရှိတယ်လို့ထင်တာမှားရင်းနဲ့အမြင်ဖြစ်သည့်အတွက်ကြောင့်ဒိဋ္ဌိဆွဲလို့ခေါ်တယ်အဲ့ဒီဒိဋ္ဌိဆွဲတဏှာဆွဲမာနဆွဲဒိဋ္ဌိဆွဲမှတ်ယူတာသုံးခုပေါ့ဟုတ် ဟိုဥပါဒနောဥပါဒနောမဟုတ်ဘူးမာနကအဲ့တော့တဏှာရဲ့မှတ်ယူမှုမာနဖြင့်မှတ်ယူမှုဒိဋ္ဌိဖြင့်မှတ်ယူမှုလို့ဂါဟဆိုမှတ်ယူမှု၃ခုရှိတယ်ဆွဲတာကြတော့တဏှာဆွဲဒိဋ္ဌိဆွဲနှစ်ခုပဲရှိတယ်နော်အဲ့ဒီနှစ်ခုကိုပဲဖြောက်ဖို့ရအတွက်ရသော်ဗျာခန္ဓာ၅ပါးကိုဟောတယ်ဒီခန္ဓာ၅ပါး ရုပ်ကိုအကြောင်းပြုပြီးတော့ငါလို့ထင်တဲ့ဝေဒနာကိုအကြောင်းပြုပြီးတော့ငါငါဟာထင်တဲ့သိညာကိုပဲငါငါဟာလို့ပြောတာသင်္ခါရကိုလည်းငါငါဟာလို့ပြောတယ်ဝိညာဏကိုငါငါဟာလို့ပြောတယ်ဆိုခန္ဓာ၅ပါးကလွယ်လို့လူတဏ္ဍမှာဘာမှမရှိသည့်အတွက်ကြောင့်ငါငါဟာလို့ပြောစရာအကြောင်းမရှိဘူးအဲ့တော့ရုပ်ကိုပဲထပ်ပြောတဲ့အခါမျက်စိတို့နားတို့နှာခေါင်းတို့ဒါတွေပဲနာမည်တွေပေးလို့ရတယ်အလုံးဟာရုပ်ပဲရုပ်ဆိုတဲ့စကားလုံးတစ်လုံးနဲ့ပြောလိုက်တာ စိတ်ခံစားချက်တစ်ခုစိတ်ထဲမှာမှတ်သားချက်ကတစ်ခုစိတ်ထဲမှာလှုံ့ဆော်ချက်ကတစ်ခုအသိစိတ်ကတစ်ခုဆိုပြီးအလုံးဒီ၅ခုဒီအလုံးကိုခြုံမိငုံမိသွားတယ်ဒါကြောင့်မို့ရသော်ဗျာခန္ဓာ၅ပါးပဲဟောတယ်၄ပါးလည်းမဟောဘူး၃ပါးလည်းမဟောဘူး၂ပါးလည်းမဟောဘူးဒီ၅ပါးဒီလိုအပ်ချက်အတွက်ပြည့်စုံတယ်လို့သူပြောတာဥပမာတစ်ခုနဲ့ကြည့်မယ်ဆိုလို့ရှိရင် ဥပမာလေးနဲ့ပြောမှဆိုလို့ရှိရင်ခန္ဓာ၅ပါးကိုဥမာပြောတော့ရုပ်ဟာဘာနဲ့တူတုံးလို့ဆိုဆေးရုံနဲ့တူတယ်ရုပ်ကဆေးရုံနဲ့နော်ရုပ်ကဆေးရုံစိတ်ကလူနာစိတ်ကလူနာစိတ်ခံစားချက်ကယောဂါ အဲ့ဒီယောဂကိုဖြစ်စေတတ်တာကယောဂကိုဖြစ်စေတတ်တဲ့အကြောင်းတရားကတင်ညာကယောဂဖြစ်ကြောင်းတရားသင်္ခါရကယောဂတိုးအောင်မတည့်တာ၄စားတာနဲ့တူတယ်အဲ့တော့ဆိုလိုတာကဒီဘဝတစ်ခုမှာ လူတယောက်မှာမတည့်တာ၄စားနေတာနဲ့သင်္ခါရတွေနဲ့တူ သင်္ခါရဆိုတာကြံတာတွေးတာလောဘဖြစ်တာငိုရရဲတာအလုံးပဲစိတ်ရဲ့လှုပ်ဆောင်မှုတွေဝေဒနာတင်ညာကလွှဲရင်ကြံတဲ့စေတသိက်တွေကိုသင်္ခါရလို့ခေါ်တာကိုအဲ့ဒါပဲတွေးတာပါတယ်နော်လိုချင်တာပါတယ်စိတ်ဆိုးတာပါတယ်လှူချင်တာတန်းချင်တာလည်းပါတယ်အကောင်ရောဆိုးရောနှစ်ခုလုံးရှိတဲ့သင်္ခါရခန္ဓာထဲမှာစေတသိက်90ကိုသင်္ခါရခန္ဓာအဲ့ဒီ သင်္ခါရတွေကဘာနဲ့တူတုံးဆိုရင်မတည့်တာခန္ဓာကမတည့်တာတွေစားနေတာနဲ့တူတယ်မတည့်တဲ့အနေအထားတွေကိုဖြစ်ပေါ်နေစေတယ်ဟုတ်တယ်သူ့ကိုအကြောင်းပြုပြီးတော့သူကမတည့်တာစားရင်ယောဂတိုးတာကိုသူ့ကိုအကြောင်းပြုပြီးတော့ဘာတွေဖြစ်တော့ဆိုယောဂနဲ့တူတဲ့ဝေဒနာခန္ဓာတွေဖြစ်နေတယ်ခံစားချက်တွေကတက်လာတယ် ဝေဒနာနဲ့တူတယ်တင်ညာကတော့ယောဂဖြစ်ကြောင်းတရားနဲ့တူတယ်သူကဆွဲမှတ်လိုက်တာလှတယ်ဆိုတာလည်းသူကမှတ်တာပဲမလှဘူးဆိုတာလည်းသူကမှတ်တာကြိုက်တယ်ဆိုတာလည်းသူကမှတ်တာမကြိုက်ဘူးဆိုတာလည်းသူကမှတ်တာသူမှတ်လိုက်တာနဲ့နောက်ကကြိုက်မကြိုက်ဆိုတာလိုက်လာတာဖြစ်တယ်အဲ့တော့တင်ညာကယောဂဖြစ်ကြောင်းတရားပဲ သူ့ကိုအခြေခံပြီးတော့ယောဂတွေဖြစ်လာအဲဘယ်သူမှယောဂဖြစ်တာတုံးဆိုစိတ်မှယောဂဖြစ်တာဒါကြောင့်မို့စိတ်ကလူနာနော်ဝိညာဉ်နာဝိညာဉ်နဲ့ခန္ဓာကလူနာဝိညာဉ်နဲ့ခန္ဓာကလူနာဝေဒနာဆိုတာကြတော့ယောဂသင်္ညေခန္ဓာကယောဂဖြစ်ကြောင်းတရားယောဂဖြစ်လာပြီဆိုတာကို ဟိုမတည့်တာစားရင်ယောဂတိုးတာသင်္ခါရခန္ဓာကယောဂတိုးစေတတ်တဲ့မတည့်တာတွေကိုစားတာမတည့်တာတွေအနေထိုင်နေအဲ့တော့အလုံးလူနာဖြစ်တဲ့ဝိညာဉ်နဲ့ခန္ဓာရဲ့ယောဂဖြစ်တဲ့ဝေဒနာခန္ဓာရဲ့ယောဂဖြစ်ကြောင်းဖြစ်တဲ့သင်္ညေခန္ဓာရဲ့ ယောဂကိုတိုးစေတတ်တဲ့မတည့်တာတွေကိုပြီးဝဲသုံးဆောင်တဲ့သင်္ခါရခန္ဓာရဲ့အဲ့ဒါတွေကဘယ်မှာတည်ရှိတာတုံးဆိုရူပခန္ဓာမှာတည်ရှိကြတယ်။ဒါကြောင့်မို့ရူပခန္ဓာကဆေးရုံကြီးနဲ့တူတယ်။လူနာရဲ့နေရာ ဖြစ်နေတယ်။ဆိုလိုတာကတော့ရှင်းရှင်းလေးကအသိစိတ်ကအသိစိတ်ကို လူနာလို့ပြောတာ။ရုပ်အသိစိတ်သည် ရုပ်ကိုမိပြုပြီးပေါ်သေးအတွက်ကြောင့်ရူပခန္ဓာကဆေးရုံနော်အသိစိတ်ကလူနာသူလူနာဘာကြောင့်ဖြစ်တော့ဆိုဝေဒနာကြောင့်သူလူနာဖြစ်တာဝေဒနာရလို့သူလူနာဖြစ်တာအဲ့ဒီဝေဒနာဘာကြောင့်ရတော့ဆိုရင်တင်ညာကြောင့်ရတာတင်ညာကြောင့်ရလာတဲ့ဝေဒနာဘာကြောင့်တိုးတော့ဆိုသင်္ခါရကြောင့်တိုးတာအဲ့တော့ဆေးရုံတရုံမှာ ယောဂဖြစ်ပြီးယောဂတိုးတဲ့ယောဂဖြစ်ကြောင်းတရားယောဂဖြစ်ဖြစ်ခြင်းအကြောင်းနဲ့ဖြစ်တဲ့လူနာတယောက်ရောက်ရှိနေတာလို့ပဲခန္ဓာ၅ပါးဟာဒီဥပမာနဲ့တူတူပဲဒီဒီ၅ခုပေါင်းစပ်လိုက်တဲ့အခါကျတော့ပြည့်ပြည့်စုံတဲ့အနေအထားတစ်ခုကိုရသွားတယ်ဒါကြောင့်မလို့မြတ်စွာဘုရားခန္ဓာ၅ပါးကိုဟောတယ်လို့သူတို့ဆိုလိုတယ် ခန္ဓာငါးပါးခေါ်တာအဲ့လိုပဲနောက်တနည်းကလည်းပဲဟိုထောင်နဲ့ဥပမာပေးလို့ရှင်လည်းဒီတိုင်းပဲနေဆက်ညင်မှန်ခံရမှု ထောင်အပြစ်ပြမှုဆိုတာဒီအလုံးပေါင်းလိုက်တဲ့အခါကျတော့ဒီတိုင်းပဲနောက်တစ်ခါ ထမင်းပွဲနဲ့လည်းနှိုင်းရှင်ကြည့်မယ်ဆိုရင်ထမင်းပွဲမှာဘာတော့ဘာတွေပါတော့ဆိုရင်ထဲ့เสียပကံခွဲရောက်ပါတယ်ထမင်းပါတယ်ဟင်းပါတယ်နော်ဆပ်လုပ်တဲ့လူပါတယ်စားတဲ့လူပါတယ်ထမင်းပွဲမှာလည်းပဲကြည့်လိုက်မယ်ဆိုလို့ရှိရင်၅မျိုးရှိတယ်ပေါ့၅မျိုးရှိတယ်အဲ့ဒါတွေကိုကြည့်ပြီးတော့မြတ်စွာဘုရားဒီဥပမာနဲ့ကြည့်ပြီးတော့လည်းပဲ ဒီခန္ဓာ၅ပါးကိုခေါ်တာနော်ခန္ဓာ၅ပါးကိုခေါ်တာအဲ့တော့ဒီခန္ဓာ၅ပါးဟာတကယ်ခန္ဓာ၅ပါးပေါင်းစပ်ပြီးတော့ဖြစ်နေသည့်အတွက်ကြောင့်လူတွေရဲ့တဏ္ဍမှာဘာတွေတိုးနေတုံးဆိုတဏ္ဍအမြင်တွေတိုးလာတယ်ဒိဋ္ဌိအမြင်တွေတိုးလာတယ် အဲ့ဒါနဲ့တန်တရားထဲမှာတဏှာဒိဋ္ဌိရဲ့လွှမ်းမိုးမှုတွေကိလေသာတွေရဲ့လွှမ်းမိုးမှုတွေဖြစ်လာတယ်အဲ့တော့ဒီခန္ဓာ၅ပါးကို အမှန်တိုင်းမြင်အောင် မရှုကြည့်ဘူးဆိုလို့ရှိရင်မမြင်နိုင်ဘူးဆိုလို့ရှိရင်လူတွေမှာယောဂဝေဒနာနဲ့အလားတူတဲ့အရာတွေဟာတိုးပြီးတော့ဖြစ်ပွားနေမှာပဲ။ တိုးနေလို့ရှိရင်တန်တရားဝကလွတ်နိုင်ဖို့မရှိဘူးဒါကြောင့်မို့အဲ့ဒါတွေကိုအမှန်မြင်ဖို့အတွက်မြတ်စွာဘုရားကရှုဝေဒနာသင်ညာသင်္ခါရဝိညာဉ်တွေကိုဝိပဿနာအနေနဲ့ရှုခိုင်းတာဖြစ်တယ်အဲ့တော့ရှုဆိုတဲ့အခါကျတော့ဘယ်လိုရှုမလဲဆိုလို့ရှိရင်ရုပ်ကိုရှုတဲ့အခါမှာအတုကလို့ရှုရမယ် မတက်မတဲရှင်စွဲကောင်းတယ်ဆိုတဲ့အမြင်နဲ့ရုပ်ကိုကြည့်ရဘာလို့လို့ဆိုလူတွေကလှတယ်ပါတယ်ထင်တာရုပ်ကိုကြည့်တာလေစိတ်ကိုလှတယ်ပါတယ်လို့မှမထင်တာရုပ်ကလေးကိုကြည့်ပြီးတော့လှတယ်ပါတယ်လို့ဆိုပြီးတော့တဏ္ဍဒိဋ္ဌိတွေဖြစ်ကြတာဟုတ်ဒါကြောင့်မို့ရုပ်ကိုအတုပအမြင်နဲ့ကြည့်ရမယ်အတုပဆိုတာမตาပြောတာမဟုတ်ဘူးเนาะ ကိုယ်ခန္ဓာကိုယ်ရဲ့မတင့်တယ်မှုမစင်ကြယ်မှုမတန်ပြတ်မှုတွေကိုပြောတာအဲ့လိုပဲပြောတာကောင်းပါတယ်ဗမာပြည်ကအတုပဆိုရင်တော့မသာပဲတော့ထင်နေခက်အဲ့တော့မတင့်တယ်မှုမတန်ပြတ်မှုအနေနဲ့ရုပ်ကို ရှုမြင်ရမယ်သူဆိုလိုတယ်ရှုံးတဲ့ပတ်သက်လာရင်မတင့်တယ်မှုမတန်ပြတ်မှုတွေကိုရှုမြင်ရမယ်ဝေဒနာနဲ့ပတ်သက်လာလို့ရှိရင်ဒုက္ခလို့ရှုမြင်ရမယ် ဘာလို့လို့ဆိုစိတ်ခံစားချက်ဟာလူကိုဒုက္ခအပေးဆုံးပဲဖြစ်တယ်ပေါ့ဒါကြောင့်မို့ဒုက္ခဒါဖြင့်ဒုက္ခဆိုတာမရှိဘူးလားဆိုဒုက္ခဆိုတာထာဝရမဟုတ်သည့်အတွက်ကြောင့်ဒုက္ခပျောက်သွားတာနဲ့ဒုက္ခဆိုတာရောက်လာတယ်ဒါကြောင့်မို့ဝေဒနာကိုရှုတဲ့အခါမှာဒုက္ခလို့ပဲရှုရမယ်ဒုက္ခလို့မြင်ရမယ်တခါတင်ညာကိုတင်ညာနဲ့သင်္ခါရကိုရှုတဲ့အခါ တင်ညာဆိုတာစိတ်ထဲကမှတ်တာသင်္ခါရဆိုတာမှတ်တဲ့အတိုင်းလုပ်တာအဲ့ဒီတင်ညာသင်္ခါရကိုကြတော့အနတ္တလို့ရှုရမယ်အနတ္တဆိုတာငါဖြစ်ခြင်းတဲ့အတိုင်းဖြစ်တာမဟုတ်ဘူးဒါတွေပေါင်းစပ်ပြီးတော့ဖြစ်နေတယ်လို့ဆိုလို့တယ်ပေါ့ကိုယ်လိုတိုင်းမဖြစ်ဘူးသူ့သဘာဝအတိုင်းဖြစ်တယ်ဖြစ်အောင်လှုပ်ဆောင်နေတာဟာတင်ညာနဲ့သင်္ခါရကလှုပ်ဆောင်နေတာဖြစ်တယ်အဲ့ဒါကြောင့်မို့ တင်ညာနဲ့သင်္ခါရကိုအနတ္တလို့ရှုရမယ်ဝိညာဉ်ဆိုတဲ့စိတ်ကြတော့လူတွေကမြဲတယ်လို့ထင်တာမွေးရတဲ့ဒီစိတ်ကလေးနဲ့မွေးလာတဲ့ဆိုပြီးတော့ထာဝရလို့ထင်နေသည့်အတွက်ကြောင့်ဝိညာဏကိုအနိစ္စလို့ရှုရမယ်ဒါဝိပဿနာရှုတဲ့အခါမှာနော်ဝိပဿနာရှုတဲ့အခါမှာရူပခန္ဓာကို မတည့်မတည့်ယွန်စဝဲနေရာဖြင့်ရှုရမယ်ဝေဒနာကိုဒုက္ခနေရာဖြင့်ရှုရမယ်တင်ညာသင်္ခါရတွေကို အနတ္တလို့ရှုရမယ်ဝိညာဉ်ကိုအနိစ္စလို့ရှုရမယ်လို့ဆိုတော့ဝိညာဏအနိစ္စဆိုတာဝိညာဉ်ဟာရုပ်တည်တဲ့ပို့လင်းမြန်စွာပျက်စီးနေတာ ပြောင်းလဲနေတာဖြစ်တယ်ဒါကြောင့်မလို့ သို့တော်လူတွေကသွားလဲဒီစိတ်ပဲစားလဲဒီစိတ်ပဲငိုလဲဒီစိတ်ပဲရီလဲဒီစိတ်ပဲလို့ဒီစိတ်ရှိနေတယ်လို့ပဲလူတွေကထင်တယ်အဲ့ဒါလို့မထင်ရအောင်သူကဖြစ်ပြီးရင်ပြတ်သွားတဲ့သဘောကိုမြင်အောင်ဝိညာဉ်နဲ့ခန္ဓာမှာရှုရမယ်လို့ဆိုအဲ့တော့ဝေဒနာတင်ညာသင်္ခါရဝိညာဉ် ရုပ်ဝေဒနာသင်္ညာသင်္ခါရဝိညာဉ်တွေကိုရှုခွက်၄ခွက်နဲ့မြတ်စွာဘုရားဟောတာခန္ဓာ၅ပါးရှုခွက်ကြတော့၄ခုတည်းပဲနော်သင်ညာနဲ့သင်္ခါရရှုခွက်တစ်ခုတည်းပဲအမှန်မှားပြီးတော့တွေးတာပဲဖြစ်တယ်ပေါ့ဒါကြောင့်မို့သင်ညာနဲ့သင်္ခါရတစ်ခုဝိညာဉ်အားတစ်ခုအဲ့ဒါလို့ဝိပဿနာရှုပြီဆိုရင်ခန္ဓာ၅ပါးကိုအဲ့၃မျိုးနဲ့ပဲရှုပါတဲ့ ၄မျိုးနဲ့ပဲရှုပါတဲ့နောက်ဥပမာပေးထားတာတွေရှိသေးတယ်အဲ့ဒါမဲ့ကိုယ့်ရဲ့ရှုခဏကြီးကိုမတင့်တယ်ဘူးမတမ်းပြတ်ဘူးရှင်စရာဖြစ်တယ်လို့အဲ့ဒီအမြင်ကြကြနနမြင်လို့ရှိရင်အစာအာဟာရကို ကောင်းစွာထိန်းချုပ်နိုင်သွားတယ်ကပ္ပိကာရအာဟာရကိုထိန်းချုပ်နိုင်သွားတယ်ခန္ဓာကိုယ်ကြီးကမတမ်းပြတ်မှုလို့သိလိုက်တဲ့အခါမှာလူတွေစားနေတဲ့အစာအာဟာရပေါ်မှာလည်းမတမ်းပြတ်မှုဆိုသိသွားတော့အဲ့ဒါကိုပိုင်းခြား၍သိတယ်လို့ခေါ်တယ်ပိုင်းခြားသိတဲ့အခါကျတော့မတင့်တယ်တာကိုတင့်တယ်တယ်လို့ထင်တဲ့ဝိပ္ပန္နတပါရင်စွာမြင်တာကိုလည်းဖယ်ရှားနိုင်တယ် တွေ့တာမှု လိုချင်တတ်မဲ့မှုဆိုတဲ့ကာမောဟကိုလည်းလွန်မြောက်နိုင်တယ်နော်ကာမယောဂလို့ခေါ်တဲ့တွေ့တာမှုနဲ့ရှင်တွဲနေတာကိုလည်းပဲဖြည့်ရှင်းပြနိုင်တယ်ကာမသဝကိုလည်းပဲဖယ်ရှားပြနိုင်တယ်အဘိဇာကာယခန္ဓာဆိုတဲ့စိတ်ထဲမှာနှောင်ဖွဲ့ထားတဲ့အနှောင်ဖွဲ့ကိုလည်းဖြုတ်ခွဲနိုင်တယ် ကာမုပါရံလို့ဆိုတဲ့ကာမဂုဏ်အာယုန်ဒီပေါ်မှာဆွဲလန်းမှုကိုလည်းပဲဖယ်ရှားနိုင်တယ်အဲ့တော့ယုတ်ကိုမတင့်တယ်ဘူးလို့ရှုလိုက်တာနဲ့အကျိုးကျေးဇူးတွေကအများကြီးရလာရှုပ်ပေါ်မှာကြီးပဲလူတွေကဆွဲလန်းကြတာတဏှာဖြစ်တာယုတ်ပေါ်မှာကြီးပဲဖြစ်ကြတယ်ယုတ်ခန္ဓာကိုပေါ်မှာဖြစ်တယ်ဒါကြောင့်မို့ယုတ်ကိုမြင်လိုက်တာနဲ့နောက်ကအကျိုးတရားတွေကအများကြီးရလာဒါဝေဒနာကိုဒုက္ခလို့ရှုမြင်လိုက်တာနဲ့ ဒုက္ခကိုဒုက္ခလို့ထင်နေတဲ့ဝိပန္နတာကိုဖယ်ရှားနိုင်တယ်နော်ဖယ်ရှားလိုက်နိုင်တယ်ပြာပါရကာကနာကိုဖယ်ရှားနိုင်တယ်သီလဝတ္ထုပါရဏလို့ခေါ်တဲ့သီလအကျင့်ပေါ်မှာဆွဲလန်းမှုပေါ်မှာလည်းပဲဖယ်ရှားနိုင်တယ်ဆိုတဲ့အကျိုးကျေးဇူးတွေရတင်ညာနဲ့သင်္ခါရကိုအနတ္တလို့ရှုလိုက်တဲ့ဖြင့်အနတ္တကို အတ္တထင်းနေတဲ့ မှားယွင်းတဲ့အမြင်တစ်ခုကိုဖယ်ရှားပြစ်နိုင်တယ်မှားယွင်းတဲ့အမြင်မှန်သမျှကိုဖယ်ရှားနိုင်တာဖြစ်သောကြောင့်ထိတ်ထောကဆိုတဲ့အယူလွဲမှားမှုလိုင်းလုံးကြီးကိုလည်းဖယ်ရှားနိုင်တယ်ဒိဋ္ဌောဒိဋ္ဌိယောဂဆိုတဲ့မာယွန်းနဲ့အမြင်နဲ့ရှင်တွဲနေမှုကိုလည်းဖယ်ရှားနိုင်တယ်ဒိဋ္ဌာသဝလို့ခေါ်တဲ့အာသဝကိုလည်းဖယ်ရှားနိုင်တယ်ဣဒံသစ္စာဝိနိဝေဒခန္ဓာကာယကန္ဓာဆိုတဲ့ ခန္ဓာတရားကိုလည်းပဲဖယ်ရှားနိုင်တယ်အတ္တဝါဒနဲ့ပတ်သက်တဲ့ဥပါဒံကိုလည်းပဲဖယ်ရှားနိုင်တယ်ဒါအသိဉာဏ်နဲ့သင်္ခါရကိုရှုနိုင်လို့ရှိရင်ရလာတဲ့အကျိုးကျေးဇူးတွေတခါဝိညာဉ်ဆိုတဲ့အသိစိတ်ကိုအနိစ္စလို့ရှုလိုက်လို့ရှိရင်ဝိညာဉ်နဲ့ပတ်သက်ပြီးတော့အနိစ္စကိုနေစ္စလို့ထင်တဲ့ဝိပန္နတကိုဖယ်ရှားနိုင်တယ်အမှန်မမြင်တဲ့အဝိဇ္ဇာကိုဖယ်ရှားနိုင်တယ် မမမြင်နိုင်တဲ့ဝိဇ္ဇာကို तू ဖယ်ရှားနိုင်တယ်လို့နောက်ဆုံးမှာဒီဒိဋ္ဌုပါရံကိုလည်းပဲဖယ်ရှားနိုင်တယ်လို့အဲ့တော့ခန္ဓာ၅ပါးနဲ့ပတ်သက်ပြီးတော့အခုလိုဝိပဿနာရှုလိုက်ရှုလိုက်နိုင်ပြီဆိုလို့ရှိရင်တဏ္ဍဒိဋ္ဌိဆိုတဲ့တဏ္ဍဒိဋ္ဌိ မာနဆိုတဲ့ဒီတရားတွေကိရိတာတရားတွေဟာအာပြော့သွားပြီးတော့နောက်ဆုံးမှလုံးဝဖယ်ရှားပြနိုင်တယ်ဒီခန္ဓာ၅ပါးကိုခုပြောတဲ့အတိုင်းရူပခန္ဓာကို မတည့်မတည့်ရှင်စဝယ်အနေနဲ့ရှုတယ်ဝေဒနာခန္ဓာကိုဒုက္ခအနေနဲ့ရှုတယ်သိညာသင်္ခါရကိုအနတ္တအနေနဲ့ရှုတယ်ဝိညာဏကိုအိဋ္ဌအနေနဲ့ရှုတယ်အဲ့ဒီအိဋ္ဌဒုက္ခအနတ္တ အတုပဆိုရက်ဒီရှုွက်၄ခုနဲ့ရှုလိုက်တာနဲ့လူဟာလူတဏ္ဍမှာဖြစ်နေတဲ့တဏ္ဍဒိဋ္ဌိစားတဲ့ခိရိတာတွေဟာအပြော့သွားပြီနောက်ဆုံးမှာဒီတဏ္ဍဒိဋ္ဌိတွေကနေလွတ်မြောက်သွားနိုင်တယ်လွတ်မြောက်သွားတဲ့စိတ်ကလေးဟာစင်ကြယ်တဲ့စိတ်ဖြစ်လာတယ်လွတ်မြောက်တဲ့စိတ်ဖြစ်လာတယ်အဲ့ဒီလွတ်မြောက်တဲ့စိတ်ဟာဘယ်ရာကိုမှတွေ့တာမှု မရှိတော့ဘဲနဲ့ကိလေသာအသွားတွေကင်းစင်သွားတဲ့အနေအထားပဲရောက်တယ် နိဗ္ဗာန်ကိုအာရုံပြုနိုင်တဲ့အနေအထားမျိုးရောက်တယ်စိတ်ဓာတ်သည်ကိလေသာတွေကင်းကွာသွားတဲ့စိတ်ဓာတ်သည်ကြန့်ခိုင်တဲ့စိတ်ဓာတ်မျိုးဖြစ်လာတယ်ငိုခြင်းရဲခြင်းဆိုတာတွေလွတ်ကင်းသွားပြီးတော့တဘာဝအဖြစ်ဖြူစင်တန့်ရှင်းလို့ကြန့်ခိုင်တဲ့စိတ်ဓာတ်ရရှိသွားတဲ့အခါမှာဆိုရင်တော့ကဆိုတာလည်းမရှိဘူးတွေ့တာမှုဆိုတာလည်းမရှိဘူးတွေ့တာမှုမရှိလို့ဆိုရင်တော့ကဆိုတာလည်းမရှိဘူးလောကစိတ်လေးဟာအေဂျင့်နဲ့အနေထားတစ်ခုရောက်သွားတယ် အဲ့ဒါကိုပဲဘုရားဘာသာရဲ့